ရှင်ပေတုဩဝါဒစာပရမဆောင်ခန်းကြီးနှင့် အငယ်1မှ8ထိုကြောင့်တင်တို့သည်တခင်ဖျား၏ကျေးဇူးတော်ကိုမြည်ဆန်းကြသည်ဖြစ်၍အမျိုးမျိုးသောမနာလိုခြင်းလှည့်ပြားခြင်းရှုတ်ဝက်ခြင်းညူဆူခြင်းကဲ့ရဲ့ခြင်း ရှိသည်များကိုပယ်ရှား၍ကယ်တင်ခြင်းအလိုငှာနှုတ်ကပတရား၏နှုတ်စစ်အားဖြင့်ကြီးပွားမည်အကြောင်း ဖွာဆသော သူငယ်ကဲ့သို့ ထိုတရားနှုတ်ကိုအလွန်လိုချင်သောစိတ်ရှိကြလော့ လူတို့ပယ်ထား၍ဘုရားသခင်ရွေးချယ်တော်မူသောအသက်ကြောက်မြတ်တည်းဟူသောထိုသခင်ထံသို့သင်တို့သည်ရောက်၍၊အသက်ကျောက်များကဲ့သို့အဆင့်ဆင့်အထပ်ထပ်တည်ဆောက်လျက်ရှိသဖြင့်၊ဓမ္မတိုက်ဖြစ်ကြ၏။ယေရှုခရစ်အားဖြင့်ဘုရားသခင်နှစ်သက်တော်မူရာဓမ္မယဇ်ကိုပူဇော်ရသောသန့်ရှင်းသောယဇ်ပုရောဟိတ်မျိုးလည်းဖြစ်ကြ၏။ထိုသို့နှင့်အညီကျမ်းစာလာသည်ကား၊ ရွေးချယ်သောတိုက်တောင့်အမြစ်ကျောက်မြတ်ကိုဇိအုန်တောင်ပေါ်မှာငါချထား၏ထိုကျောက်ကိုအမိပြုသောသူသည်ရှက်ကြောက်ခြင်းမရှိနိုင်ယာဟုလာသည်တို့ဖြစ်၍ယုံကြည်ခြင်းရှိသောတင်တို့၌ကဘုံတရီရှိ၏နားမထောင်သောသူတို့၌ကတိုက်ကိုတီလုသောသူပစ်ထားသောကြောက်သည် နောက်တပံတိုက်တောင့်အထွတ်ဖျားသို့ ရောက်ပြန်၏နားမထောင်ဘဲ နှုတ်ကပတ်တရားတော်ကိုထိမိ၍လဲသောသူတို့သည်ထိမိ၍လဲเสียကြောက် မှားယွင်းเสียကြောက်လည်းဖြစ်၏ထိုအမှုနှင့်တွေ့စေခြင်းငှာထိုသူတို့ကိုခံထားတော်မူသည်အငယ်ကူမ30တင်တို့မူကားမှောင်မိုက်ထဲမှအံ့ဘွယ်သောအလင်းတော်သို့ခေါ်သွင်းတော်မူသော သူ၏ဂုံကျေးဇူးများကိုဖော်ပြစေခြင်းငှာ ရွေးချယ်တော်မူသော အမျိုးဖြစ်ကြ၏။မင်းစည်းစိမ်ရှိသောယဇ်ပုရောဟိတ်မျိုး၊သန့်ရှင်းသောလူမျိုး၊ပိုင်ထိုက်တော်မူသောအပေါင်းအသင်းဖြစ်ကြ၏။အထက်ကအပေါင်းအသင်းမဟုတ်၊ယခုတွင်ဘုရားသခင်၏အပေါင်းအသင်းဖြစ်ကြ၏။ကရုဏာကျေးဇူးတော်ကို အထက်ကမခံရသော်လည်း၊ယခုတွင်ခံရကြ၏။11 ချစ်သူတို့ဝိညာဉ်နှင့်စစ်ပြိုင်တတ်သော ကိုယ်ကာယတတ်မဲ့ခြင်းတို့ကိုရှောင်မိအကြောင်းဧည့်သည်အာဂန္တုကဲ့သို့သောတင်တို့ကိုငါတောင်းပန်၏သာသနာပလူတို့သည်တင်တို့ကိုကဲ့ရဲ့ပြစ်တင်ကြသည့်အမှုမှာဘုရားသခင်ကြည့်ရှုစီရင်တော်မူသောနေ့ရက်၌တင်တို့၏ကောင်းသောအကျင့်ကို သူတို့သည်ထောက်ရှု၍ဘုရားသခင်ကိုချီးမွမ်းမိအကြောင်း သူတို့ရှေ့၌တင့်တယ်လျောက်ပတ်စွာကျင့်နေကြလော့သခင်ဖျား၏မျက်နာတော်ကို ထောက်လျက်အထွတ်အမြတ်ဒီဟုသော ရှင်မင်းဖြစ်စေလူဆိုးတို့ကိုဒဏ်စီရင်စေခြင်းဟံ၎င်းလူကောင်းတို့ကိုချီးမွမ်းစေခြင်းဟံ၎င်းရှင်မင်းခန့်ထားသောဝန်မင်းဖြစ်စေလူတို့တွင်စီရင်ခန့်ထားသမျှသောမင်း၏အုပ်ဆိုးခြင်းကိုဝန်ခံကြလော့အကြောင်းမူကားသင်တို့သည် ကောင်းသောအကျင့်ကိုကျင့်သောအဖြစ် လူမိုက်တို့၏မိုက်မဲသော စကားကိုခြေစေခြင်းငှာဘုရားသခင်သည်ထိုသို့သော အလိုတော်ရှိ၏လူလွတ်ဖြစ်တော်လဲလွတ်ချင်းအကြောင်းဖြင့်မကောင်းသော အမှုတို့ကို ဖုံးအုပ်သောသူကဲ့သို့မကျင့်ဘုရားသခင်၏ကြုံကဲ့သို့ကျင့်နေကြလော့ခတ်သိမ်းသော သူတို့ကိုယူသေးကြလော့ညီကိုများကိုချစ်ကြလော့ဘုရားသခင်ကိုကြောက်ရွံ့ခြင်းရှင်မြင်ကိုယူသေးခြင်းရှိကြလော့ အငယ်18မှ25အစီခံငယ်သားတို့အလွန်ကြောက်ရွံ့ခြင်းနှင့်တကွကိုသခင်တို့၏အုပ်ဆိုးခြင်းကိုဝန်ခံကြလော့သခင်သည် စိတ်ကောင်း၍ဖြင်းညင်းသောသဘောရှိသည်ဖြစ်စေကြံတန်းသောသဘောရှိသည်ဖြစ်စေဝန်ခံကြလော့အကြောင်းမူကားဖျားသခင်မျက်နာတော်ကိုထောက်၍မတရားသောနှင်းဆဲခြင်းကိုနာကျင်စွာခံရလျင်ယေရှုရှိ၏ကိုအပြစ်ကြောင့် ဒဏ်ခံရသောအခါတီးခံလျင်အဘယ်ချီးမွမ်းစရာရှိသနည်းကောင်းမွန်စွာပြု၍ဆင်းရဲခံရသောအခါတီးခံလျင်ဘုရားသခင်ရှေ့တော်၌ကျေးဇူးရှိ၏အကြောင်းမူကားထိုတို့အလိုငှာတင်တို့ကို ခေါ်တော်မူပြီး ခရစ်တော်သည်ငါတို့အတွက်ခံတော်မူသည်ဖြစ်၍ခြေတော်ရာကိုလိုက်လျှောက်စေခြင်းငှာပုံသက်တွေကို ထားတော်မူပြီးထိုသခင်သည်ဒုစရိုက်ကိုမပြုတ် နှုတ်တော်၌လည်းမုသာကိုရှာမတွေ့။ကဲ့ရဲ့ခြင်းကိုခံရသောအခါပြန်၍မကဲ့ရဲ့။အသေခံရသောအခါခြိမ်းချောက်ခြင်းကိုမပြု။တရားသဖြင့်စီရင်တော်မူသောသူ၌ကိုယ်ကိုကိုယ်အပ်နှံတော်မူ၏။ငါတို့သည်အပြစ်နှင့်ဆိုင်သောအရာ၌အသေဖြစ်၍၊ဖြောင့်မတ်ခြင်းအရာ၌အသက်ရှင်စေမည်အကြောင်း၊ငါတို့အပြစ်များကို ကိုယ်တော်တိုင်သစ်တိုင်မှာခံတော်မူပြီ။ဒဏ်ချက်တော်များအားဖြင့် သင်တို့သည်အနာပျောက်လျက်ရှိကြ၏။သင်တို့သည်အထက်ကလမ်းလွှဲ၍ပျောက်သောသိုးကဲ့သို့ဖြစ်ကြ၏။ယခုမူကား၊သိုးထိန်းတည်းဟူသောသင်တို့၏ဝိညာဉ်တို့ကိုအုပ်စိုးကြည့်ရှုတော်မူသောအရှင်ထံသို့ပြန်ရောက်ကြပြီ